ဒီနေ့ဆရာတော်ဘုရားကြီးအသက်တွေနဲ့စကားပြောစရာရှိနေတဲ့အတွက်ကြောင့်ဘုန်းကြီးကိုတောင်းပေးပြီးတော့တရားဟောခိုင်းလိုက်ပါတယ်။တရားဘုန်းတရားလာဟောပါ So today Siaroji is uh, receiving the guest. So he was assigned ပိုင်ဆရာတော်ကြီးဒီတိကဓမ္မ on his behalf ဒီနေ့ယောဂီကိုဘုန်းကြီးဟောမယ်တရားကဥတ္တယဘတ္တဇတ်တော်လို့ခေါ်ပါတယ်ဥတ္တယဘတ္တဇတ်တော်ဆိုတာဟာဖရာအလောင်းတော်ပါရမီဖြစ်နေတဲ့အတိတ်ဘဝတစ်ခုကအကြောင်းအရာဖြစ်ပါတယ် So today, Sarah would like to uh, talk about the uh, Uriyapada, uh, Uriyapada Jataka. The Uriyapada Jataka, means of your whole in Kyanga. Buddha, Shinomian Priya, Tawatibi Zidon Kyangdoma, the things of Naitain Mure Akama. သာသနာတော်ထက်မှာ မပျော်မမွေ့ဖြစ်လာတဲ့ယဟန်တစ်ပါးကိုအကြောင်းပြုပြီးတော့ဟောတော်မူတဲ့ဇတ်တော်ဖြစ်ပါတယ် So this Jataka uh, related by the Buddha when he was dwelling in the Savatthi city regarding to a man whose uh, not happy as a monk and uh, wanted to disrobe, wanted to leave holy order. ဒီဇတ်တော်မှာလူရင်းကျက်တရားဟောသွားတဲ့နေရာမှာတော့နားလည်ဖို့ကတော့ပြီတတ္တဝါတွေဟာနေ့စဉ်နဲ့အမျှပူလာတယ်ပူပြီးတော့နားလာတယ်နားပြီးတော့သိသွားရတယ်အဲဒါလိုပူရင်းနာရင်း သေခြင်းနဲ့ဆက်တာပြီးတော့တရားဓမ္မသံဝေကအယူဖို့ရန်အတွက်မြတ်စွာဘုရားဟောတော်မူတဲ့ဓာတ်တော်လည်းဖြစ်ပါတယ်။ So the topic of this Chandaka is uh, the regarding the living beings they are always going to the old age sickness and death. So all the time, all living beings are closer and closer to the old age, sickness and death. လူတွေဟာနိုင်စဉ်နဲ့အမျှသေနေကြတယ်။သေနေကြတဲ့လူတွေဟာမိမိထက်အသက်ကြီးတဲ့လူတွေသေနေတာကိုလည်း နေ့စဉ်နေ့အမျှလူတွေရှိနေနေနေကြရတယ်ကိုအောင်အသက်ငယ်တဲ့လူတွေသိနေတာကိုလည်းပဲလူတွေနေ့တိုင်းသိမြင်နေကြရတယ်ကိုနဲ့အရွယ်တူဖြစ်တဲ့ပုဂ္ဂိုလ်တွေသိနေတာကိုလည်းပဲလူတွေကနေ့တိုင်းမြင်နေကြရတယ်ဒါမှလည်းပဲလောဘဒေါသစသဖြင့်တဲ့ကိလေသာတရားတွေကလူတွေရဲ့စိတ်ကိုအသိဉာဏ်ကို ဖုံလွှမ်းပြီးတော့ထားထားတဲ့တွေ့ရမှုကိုကြတော့သူများလိုမသိသလိုလိုအဲ့ဒါလိုသင်နေကြတယ်အဲ့ဒီသင်နေတဲ့သဘောတရားကိုတတိပိတဲ့အနေနဲ့ကိုယ်လည်းဒီနေ့သိရမယ်ဆိုတာကိုတတိပိတဲ့အနေနဲ့ဟောတော်မူတဲ့ဇတ်တော်လည်းဖြစ်ပါတယ် So every day we can five people are uh, dying. So some people are dying, they are older than us. And uh, younger people also dying. And uh, people of the same age also die every day. But uh, people we covered up by the mental defilements and Loba, Dosa, etc. And then their knowledge and wisdom uh, is uh, hidden uh, behind the Loba, Dosa. So they cannot see uh, the true nature of life. So they even are under illusion that they will never die. They are immortal. They are everlasting. မိမိဟာဒီနေ့သိရမယ်ဆိုတာကိုသဘောပေါက်နားလည်ထားပြီးတော့မသိမီကာလအတွင်းမှာဒါနသီလဘာဝနာအစရှိတဲ့ကုသိုလ်ကောင်းမှုတရားတွေကိုငါကြိုတင်ပြုထားမှတော့မယ်မိမိပြုထားတဲ့ကုသိုလ်ကောင်းမှုတွေဟာ မိမိအတွက်ဘဝတန်တရားမှာအကျိုးရှိတဲ့ကောင်းကျိုးကိုပြတဲ့တရားပဲဒါကြောင့်ငါကုသိုလ်ကောင်းမှုတရားတွေကိုမသိမီကြိုတင်ပြရမယ်လို့အဲလိုသံဃာဉာဏ်ယူဖို့ရန်အတွက်ဟောထားတဲ့ဇတ်တော်လည်းဖြစ်ပါတယ် So the purpose to relate this Jataka story is uh, to remind the people of the uh, their future. So we all of us are exposed to death. We are definitely die one day. So before we die, before too late, we should do uh, meritorious deeds as much as possible, such as the dana, given charity, morality, and uh, meditation practice, bhavana. Uh, so by doing, by performing meritorious deeds, uh, we can enjoy benefit when we are going the samsara from life to life. So to arouse such a knowledge or the uh, samvega, the, the knowledge connected with the um, agency, the sense of agency, the, the Buddha uh, related this, recounted this story, Jataka story. ယောဂီတရားရှုမှတ်နေတဲ့အခါမှာတခါတခါတရားတရားရှုမှတ်လို့မကောင်းဘဲနဲ့အင်မတန်ပြင်းပြီးတော့ဖြစ်ပေါ်လာတဲ့အခါမျိုးရှိတယ်။တရားကိုမမှတ်ခြင်း၊တရားကိုမနာခြင်း။ အဲဒါလိုပြင်းရတဲ့စိတ်တွေဖြစ်ပေါ်လာတဲ့အခါမှာမိမိအမြဲတမ်းမြင်နေရတဲ့မြင်ကွင်းအာယုံတွေမှာဒုက္ခတွေဖြစ်နေတဲ့ပုဂ္ဂိုလ်တွေကိုမြင်ရကြားရတဲ့အခါဩဒီလိုဒုက္ခများတနေ့ငါထံမရောက်ဘူးလို့မဆိုနိုင်ဘူး တနေ့ငါထံဒီလိုဒုက္ခတွေရောက်လာမယ်ဆိုရင်ငါလည်းလူလူပဲဆင်းရဲဒုက္ခနဲ့တွေ့ကြုံရလိမ့်မယ်ဆိုပြီးတော့အတင်မအာယုံနဲ့တွေ့ကြုံရတဲ့အခါမှာမိမိခန္ဓာကိုယ်ထဲကိုသုံးရင်ပြီးတော့လူလူငါလည်းတနေ့ဒီလိုဒုက္ခမျိုးနဲ့တွေ့ကြုံနိုင်တယ်ဆိုပြီးတော့မိမိရဲ့အပြင်မှာတွေ့ရတဲ့အတွေ့အကြုံ မိမိခန္ဓာကိုယ်ထဲကိုသွင်းယူရမယ်အဲ့လိုသွင်းယူလိုက်တဲ့အခါမှာတရားမထိုင်ခြင်းတဲ့ပြင်းတဲ့စိတ်တွေတရားမနာခြင်းတဲ့ပြင်းတဲ့စိတ်တွေဟာပျောက်ပြီးတော့သာဝေကညာတွေကိုယ်မှာပေါ်လာတဲ့အခါမှာတရားရှုမှတ်တဲ့ယောဂီများဟာတရားပေါ်မှာစိတ်ဝင်စားပြီးတော့ရှုမှတ်လာရင်တရားတုတ်တက်လာနိုင်တယ်လို့ မြတ်စွာဘုရားဆက်ကြတော်မူပါတယ် so sometimes <clears throat> meditator they may be the uh, tired or practice they may be no longer interested in meditation practice they they don't want to listen dharma they don't want to practice uh, they sick of practice then uh, we to arouse the sense of urgency, seeing the people around uh, who get the trouble of old age, sickness and death. So when we see people who are in trouble, uh, we can think of ourselves. So we also are exposed to such a uh, uh, terrible situation. So if we face and that's sort of a situation. So we need to have Dhamma. So compare with others, we can check ourselves. Thus we can overcome laziness, we can overcome uh, laziness and uh, we can arouse the sense of urgency, samvika. So with this purpose also the Buddha uh, gave this Dhamma talk တရားတကအခုအဲ့ဒီဥဒိယပတ္တသတ်တော်ကိုစပြီးတော့ဟောပါတော့မယ်ယောဂီများသိသိကြကြသဘောပေါက်နားလည်အောင်မှတ်ထားဖို့ပါပဲ Now shall we start uh, the Uriya Uriya Patta Jataka လွန်ခဲ့တဲ့ တစ်ချိန်မှာကာသိတိုင်းဆိုတာရှိပါတယ်အဲဒီကာသိတိုင်းရဲ့မျိုးတော်ကသုရုံဒနာမျိုးတော်လို့ခေါ်ပါတယ်အဲဒီကာသိတိုင်းသုရုဒနာမျိုးမှာအုပ်ချုပ်တဲ့အရှင်ဘုရင်ကကာသိကရဘုရင်လို့ခေါ်ပါတယ် So once upon a time, there is a big uh, city, uh, country called the Kansi, And uh, the capital city of the Kansi state is uh, was Surondana. And uh, the king of the Kansi state is called Kansi Kasikaret. အဲ့ဒီကာသီကရဲ့ရှင်ဘုရင်မှာမိဖုရားတွေအများကြီးရှိတယ်တဲ့။ဒါပေမဲ့ ဘယ်မိဖုရားတယောက်မှပါသမီမထွန်ကားပဲဖြစ်နေတယ်တဲ့ဒါကြောင့်ရှင်ပြန်ကြီးကသူ့ရဲ့မိဖုရားတွေကိုခေါ်ပြီးတော့သွားစုတောင်းခိုင်းပါတယ် So that king had uh, many uh, queens and uh, concubines, but uh, None of them gave birth to any child, any son or daughter. So that's why one day he ordered all his uh, queens uh, to make wish, to make aspiration, to have a uh, baby. ပတ်စုတောင်းတဲ့နေရာတွေဆိုတာတော့ပြကိုယောဂီတွေအိန္ဒိယကိုရောက်ဘူးတယ်ဆိုရင် သိခုပါလိမ့်မယ်သင်ဆိုပါတယ်အိန္ဒိယနိုင်ငံမှာသွားစုတောက်တဲ့နေရာတွေဟာညောင်မကြီးတွေရှိတဲ့နေရာတွေမှာသွားစုတောက်တဲ့နေရာတွေလည်းရှိတယ်မြို့ရဲ့အဝင်ဝမြို့ရဲ့အထွက်နေရာတွေမှာသွားစုတောက်တဲ့နေရာတွေရှိတယ်အဲ့မှာမြို့အဝင်ဝဖြစ်စေသမဟုတ်မြို့အထွက်မှာဖြစ်စေ အုပ်တွေကိုသင်ချိုင်းဂူများလို့ပုံပြီးတော့လှုပ်ထတဲ့နေရာတွေရှိတယ်အိန္ဒိယနိုင်ငံမှာမြို့တိုင်းမြို့တိုင်းမှာရှိတယ်ရွာတိုင်းရွာတိုင်းမှာရှိတယ်အဲ့ဒီမြို့အဝင်ဝရွာအဝင်ဝစသည်တွေမှာအုပ်ဂူသင်ချိုင်းများလို့အုပ်တွေကိုပုံပြီးတော့ဂူဒီသုတ်ပုံပြီးတော့လှုပ်ထတဲ့နေရာတွေဟာအိန္ဒိယနိုင်ငံမှာပတ်စုတောင်းတဲ့နေရာတွေပဲအဲ့ဒါသိကုတဲ့ပုဂ္ဂိုလ်တွေရှိရင်တော့ပြသိပါလိမ့်မယ် So regarding wish for children is uh, used to be very common in the India actually until today. If you have ever been to India, you may notice the places where they make aspiration for children, for son or daughter. Especially they make such a wish or aspiration under a very big uh, banyan tree or you can see uh, a small stupa or small uh, pagoda in the entrance or the gate or a city or town. You can see every where or every city or every village, uh, you can see such a stupa where they make aspiration for for their son or daughter. So that's a very common custom in India. ဒါတော့ကတိကရေရှင်ဘီကသူမိဖုရားတွေကိုသတ်စုတောက်ခိုင်းတဲ့အခါမှာရှစ်ပန်းသီလဥပုသ်သီလကိုစောက်တည်ခိုင်းပြီးတော့ဥပုသ်ဆောင်ကိုဝင်ခိုင်းပြီးတော့သာစုတောက်ခိုင်းပါတယ်တဲ့ ဒါကြောင့်မို့သာသမီမထွန်းကားတဲ့ပုဂ္ဂိုလ်များသာဆုတောင်းမယ်ဆိုရင်ရှစ်ပါးတိလဥပုပ်တိလကိုယူပြီးတော့သာဆုတောင်းရတယ် So King Kasikare he ordered all his uh, queens to make aspiration uh, for the son or daughter. First of all, he made them to observe eight precepts, Upasthasila. Sila. So that's why it is uh, one of the important factors uh, to take eight precepts before you make aspiration for son or daughter. ဒါလို့မိဖုရားတွေကိုသတ်စုတောင်းတခိုင်းတဲ့အခါမှာမိဖုရားခေါင်ကြီးမှာမြမာပြည်ကနေပြီးတော့မြမာတူစုတည်ပြီးတော့ မိဖုရားခေါင်ကြီးမှာပဋိသန္ဓေလာယူပါတယ်ပဋိသန္ဓေလာယူပြီးတော့ဆယ်လအစိတ်ကလေးမွေးလာတဲ့အခါမှာယောက်ျားကလေးမွေးလာပါတယ်အဲယောက်ျားကလေးကိုဒီဘယင်ကြီးကနေပြီးတော့နာမည်မှတ်တဲ့အခါမှာဥဒယဘဒ္ဒမင်းသားလို့အမည်ပေးပါတယ် So as a result of the aspiration and chief queen or the king uh, had the baby, uh, the son. So that son uh, came down, his son came down from the Paramawa, the celestial being. And uh, when the, the, in the ceremony or the uh, name giving ceremony, the king gave him name as uh, Udaya Gada. ဆို Prince ဥရိယပတ္တထို့အတူပဲအချမ်းမိဖုရားအငယ်တစ်ပါးမှာလည်းပဲပဋိသန္ဓေတည်လာပါတယ်တဲ့အဲ့မိဖုရားငယ်လည်းပဲနောက်နောက်မိဖုရားတစ်ပါးမှာလည်းပဲဆယ်လာသိပြီးတော့ကလေးမွေးလာတဲ့ခါမှာသမီးကလေးတူမွေးလာပါတယ်တဲ့အဲ့ဒီသမီးကလေးကိုလည်းပဲအမိပေးတဲ့ခါမှာဥဒယဘဒ္ဒာလို့ ုတ္တရာဘဒ္ဒာမင်းသမီးလို့အမည်ပေးပါတယ်။ဒါကြောင့်နံပါတ်2ခုကသတ္တုတို့ဖြစ်နေတယ်။ဒါပေမဲ့သရဏိယဖြစ်လေကကွဲကွဲနေပါတယ်။ယောက်ျားကလေးကြတော့ဥဒိယဘဒ္ဒမိန်းကလေးကြတော့ဥဒိယဘဒ္ဒဒီလိုခွဲပြီးတော့မှတ်ပါ And at the same time, another queen, the minor queen, also gave birth to a, a, a daughter. So the king gave his daughter as the Udaya Bhatta, some quite similar, but uh, there's uh, two uh, gender difference. So in Pali, the uh, masculine gender is uh, Udaya Bhatta, and for daughter, the feminine gender is uh, Udaya Bhatta. So some is a little bit uh, confusing. ဒီဥဒယပတ္တဆိုတဲ့နာမည်လေးအဓိပ္ပာယ်ကပြည်သူလူထုတရားလုံးရဲ့နန္ဒင်းဆိုနန္ဒင်းသားများနဲ့တကွပြည်သူလူထုတရားလုံးရဲ့စိတ်နှလုံးကိုငြိမ်းချမ်းစေတတ် So the meaning of the name is um, he make uh, the one who make peaceful, who make the public and all uh, the royal families uh, happy and peaceful. That's the meaning of the name. သူတို့ပြောရမယ်ဆိုရင်အဲ့ဒီဥတ္တယပတ္တမင်းသားနဲ့ဥတ္တယပတ္တမင်းသမီးတို့ဟာသူတို့ရဲ့မိဖမိဘကာတိကတဲ့ရှင်ဘုရင်ကြီးကွယ်လွန်သွားတဲ့အခါမှာသူတို့နှစ်ဦးဟာထိနတိုက်ပြီးမှထိနအုပ်ချုပ်တဲ့ဘုရင်ဖြစ်လာပါတယ် To cut the story short, After they came, the Qadi passed away, the prince and the princess, they, they take over the country as a king and a queen. သူတို့နှစ်ဦးစလုံးဟာမြမတီကနေပြီးတော့လူပြူစင်ပြီးပရိသန်တွေယူတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ကြောင့်မို့ကာမဂုဏ်စိတ်ဆိုတာဟာလုံးဝမရှိဘူးမြမတီရောက်နေတဲ့ပုဂ္ဂိုလ်များဟာ လူပြည်မှာလူတွေလိုကာမဂုဏ်စိတ်မရှိဘူးဒါကြောင့်ဓမ္မတရားနေပြီးတော့လူပြည်မှာလာပြီးတော့ပရိသန္တိလာယူတဲ့ပုဂ္ဂိုလ်တွေလည်းပဲလူပြည်ရောက်တဲ့အခါမှာကာမဂုဏ်စိတ်လုံးဝမရှိပါဘူးတဲ့ So it is said both of them came down, uh, descended from the Brahmawa, the superior celestial beings. So they were reborn as a human being, prince and princess. So they have no uh, sexual desire at all because they are they descended from the Brahma world to the human life. So whoever came down Brahma world uh, have no such a sexual desire. သူတို့နှစ်ဦးဟာလက်ပြီးအုပ်ချုပ်နေတဲ့ဘုရင်ဖြစ်နေကြတော့လည်းပဲကိလေသာကာမဂုဏ်စိတ်မရှိတဲ့အတွက်ကြောင့်မဟုတ်တယောက်နဲ့တယောက်ကဇနိမောင်နှံသဘောတရားမဟုတ်ဘဲနဲ့မောင်နှမအရင်သဘောတရားလို့နေထိုင်ကြပါလေဟောတုတေဒီခေဘုဒ္ဓတေဒီခေ king and queen they live together as a brother and a sister အဲ့ဒီချိန်ကလူတို့ရဲ့အသက်တန်းကနှစ်တသောင်းတန်းကာလမှာဖြစ်ပါတယ်သူတို့ရဲ့အသက်တန်းဟာအဲ့တသောင်းသက်ရှိတယ် so the life span at that time is uh, was the 10,000 years ဒါတော့ သူတို့ဇနီးမနာနဲ့ကိုတိုက်ပြီးအုပ်ချုပ်ပြီးတော့နေထိုင်ကြတဲ့အခါမှာဂတိကဝတ်ပေးထားတဲ့စကားသူတို့မှာစကားစကားတစ်ခွန်းထားတယ်ဂတိကဝတ်တစ်ထားပါတယ်ဘလို့ထားတော့ဆိုတော့ဂတိကဝတ်တဲ့စကားကဘသူဖြစ်ဖြစ်တရားရောက်အရင်သိသွားမယ်ဆိုရင်သိသွားတဲ့ပုဂ္ဂိုလ်ရဲ့ရောက်ရဘဝကနေပြီးတော့ငါဘယ်ဘဝရောက်နေတယ်ဆိုတာ So they made uh, a promise uh, between them. So whoever dies first, the prince or princess, he, should, he or she should came, come down and uh, let uh, the other one know where he was born, where he were born. So they make such a uh, promise. ဒီကသူတို့နဲ့ဥမာဖယားလောင်းတော်ဥဒယဘတ္ထရှင်ဘရင်ကအရင်သိသွားပါတယ်။သိသွားတဲ့အခါမှာတာဝတိလာနတ်ပြည်မှာသွားပြီးတော့နန်းသားသွားဖြစ်ပါတယ်။ although through the first Uriyapada, he passed away fast and was reborn in the towering heaven. တော်နေတာနတ်ကျဆိုတာဟာကမ္မဂုဏ်တရားအလွန်များတဲ့အလွန်ထူပွားတဲ့နတ်ပြည်ဖြစ်တဲ့အတွက်ကြောင့်မို့တာဝတိကနတ်ပြည်ကိုရောက်တဲ့အခါမှာနတ်ရဲ့ကမ္မဂုဏ်တရားတွေနဲ့ So the heaven called the towering sun is full of sensual pleasure. So he spent his time enjoying the sensual pleasure and uh, forgot his promise. So only after 700 years he remembered his promise he made to his princess ကာမဂုဏ်တရားရဲ့ဆက်ပန်းမှုဆိုတာဟာအင်တမဆန့်ကျင်ပါတယ်ခုဒီမှာတရားခံနေကြယောဂီတွေကြီးပေါ့တရားပေါ်မှာစိတ်ဝင်စားမှုတရားထိုင်နေတဲ့ယောဂီတွေဖြစ်ရတော့လည်းပဲ တခါတခါမှာမိမိရှိကခံစားခဲ့မှုတဲ့လောကီအာယုန်တွေကိုတတိယပြီးတော့ရှုမှန်းနေတဲ့ဝိပဿနာအာယုန်ပေါ်မှာ စိတ်မရောက်ဘဲနဲ့အတိတ်ကခံစားခဲ့မှုတဲ့ကာမဂုဏ်အာယုန်တွေမှာ စိတ်ပြန်ပြန်ရောက်နေတာကိုထောက်ရင်ကာမဂုဏ်တရားရဲ့လက်ပတ်မှုဟာဘလောက်စွန့်အင်သတိရှိတယ်ဆိုတာ သဘောပေါက်နားလည်လာပါလိမ့်မယ်။ So since your pleasure is very powerful, even the yogis who practice uh, meditation intensively, sometimes their mind is uh, overwhelmed by the sensory desire. They think of, uh, they recollect uh, the sensory desire they have ever enjoyed. So, so it's not <coughs> easy for yogis to overcome such a uh, sensual desire. So that's why the sensual pleasure is uh, very powerful and overwhelming. တော်အတင်ကလက်ပြီးရောက်နေတဲ့ဥတ္တရပတ္တဘုရင် နတ်ဖြစ်နေတဲ့သောတရနတ်သားဖြစ်နေတဲ့ဥဒ္ဒယပတ္တဘုရင်ဟာနှစ်ပေါင်း900ကြာမှသူပြိတ္တတဲ့ကြီးကိုတည်ရတဲ့အတွက်ကြောင့်မို့ဒီနေ့သောအခါမှာသူရဲ့လူပြည်မှာကြိုင်းတဲ့သူရဲ့ဇနီးဥဒ္ဒယပတ္တမိဖုရားကြီးအိတ်နေတဲ့အိတ်ခန့်သေးကိုရောက်လာပါတယ်နာရတကူနဲ့ So after 700 years 700 years after he was reborn in the towers of heaven he recollected the promise he made to his wife Duriyabhatta and thus he came down and uh, got, got into the chamber of the prince ဒါတော့ညသကောင်ဉာဏ်ကြီးအချိန်မှာဒီဥဒယံဘဒ္ဒမိဖုရားအိတ်နေတဲ့ခံထဲရောက်လာတဲ့ခါကျတော့ဥဒယံဘဒ္ဒရှင်ဘုရင်ကွယ်လွန်သွားပြီးတဲ့အခါမှာဥဒယဘဒ္ဒမိဖုရားကြီးကတက်ပြီးအုပ်ချုပ်ပြီးတော့ဘုရင်လုံးနေတယ်အဲ့တော့အဲ့ဒီဘုရင်မကြီးနေတဲ့အဆောင်ရဲ့အပြင်ဘက်မှာစစ်သားတွေအထက်ထချထားတယ်ဘယ်သူမှဝင်လို့မရဘူး အဲ့လိုစက်တက်တွေထပ်ထပ်ချထားတဲ့နေရာထဲမှာနေတဲ့ဘုရင်မကြီးနေတဲ့အိတ်ခတ်ထဲကိုလူတယောက်ရောက်လာတယ်ဆိုတော့ဘုရင်မကြီးနေနဲ့အမတန်မှဆက်ကျင်နေပါတယ်ဆိုတဲ့ the deva they came down at the midnight and then got into the uh, queen's So it is a uh, really a uh, shock, shocking to the queen because the queen, after the king passed away, he uh, take the throne and uh, he became the chief queen. So the, he was surrounded, she was surrounded by the very big army around. So it is a very uh, shocking that the midnight somebody got into her room ဒီတော့ဘုရင်မကြီးဥဒိယဘတ္တကအသုခတဲ့ရောက်နေတဲ့လူကိုသိမ့်ဘူးတယ်ဘာလို့ဖို့လာတော့လို့မေးတဲ့ခါကျတော့အဲ့ဒီပုဂ္ဂိုလ်ကသူ့လက်ထဲမှာရွှေခွက်ကိုတောင်းလို့အတန်ကြီးတဲ့ ရွှေခွက်ကြီးပေါ့လေရွှေခွက်ထဲမှာရွှေတင်းကားတွေအပြည့်ထည့်ထားတဲ့ရွှေခွက်ကြီးတစ်လုံးပါလာတယ်အဲ့ဒီပုဂ္ဂိုလ်လက်ထက်မှာရွှေတင်းကားတွေကြက်ပြားရွှေတင်ကားတွေအပြစ်ထဲထားတဲ့ရွှေခွဲတစ်ဖက်ဒီမှာပါလာပါလာပြီးတော့သင်ဘာဘာလို့လာတယ်လဲလို့မေးတဲ့ခါကျတော့သွေနဲ့တညာတာမြတ် ပျော်မွေးပါရစေကာမဂုဏ်တရားနဲ့ပျော်မွေးပါရစေငါမှပါလာတဲ့ရွှေရင်ကအတိခဲရတဲ့ဒီရွှေခွက်နဲ့ကာမဂုဏ်အတွက်ငါတန်ဖို့ပေးပါတယ်တညတာမြတ်တင်တဲ့အတူပေါင်းသင်ဆက်ဆံပါရစေလို့အဲ့ဒီပုဂ္ဂိုလ်ကဘုရင်မကြီးကိုပြောပါတယ် So in panic, the queen asked, "Who you are?" who he is while he was there. He was, uh, he brought along with him a bow, a golden bowl full of the golden coin. So he offered that golden bowl to the queen and uh, said, I was here to enjoy this one night with you. This will be present for you. Later, မိဖုရားကြီးကသင်လုံးလူကိုမဆုထားနဲ့စိတ်သက်ကြီးကျယ်တဲ့ပုဂ္ဂိုလ်တွေကိုတောင်မှငါအခွင့်ပြုနိုင်ဘူးသင်ငါခန်းတဲ့အခုချက်ချင်းထွက်သွားပါဆိုပြီးတော့ဘုရင်မကြီးကနေပြီးတော့အဲ့ဒီပုဂ္ဂိုလ်ကိုနှင်ထုတ်လိုက်ပါတယ်အဲ့တော့အဲ့ဒီနန္ဒာလည်းပဲအဲ့ဒီနေရာမှာပဲတောက်ွက်ပြီးတော့သွားပါတယ် So the queen didn't accept him, his offer. So, so, he, she drove him away, telling him that I won't accept anybody, even though much more superior to you. No need uh, you mentioned uh, uh, the inferior person like you. So that devil disappeared right away. နောက်တနေ့ကြားတာကြားပြန်တော့လဲပဲအဲ့ဒါလို့နန္ဒကမိဖုရားဘုရင်မကြီးရဲ့ခန်းထဲကိုတခါရောက်လာကြတယ်အဲ့ဒီခေတ်ကျတော့ရွှေချင်းကအပြစ်ထဲထားတဲ့ငွေခွက်ကြီးနဲ့လာတယ်သူကခွက်ကတော့ပြင်ငွေခွက်ဖြစ်သွားပြီ ပထမနေ့ကတော့ရွှေချင်းကအပြစ်ထဲထားတဲ့ရွှေခွက်ခုဒုတိယနေ့ကျတော့ရွှေချင်းကအပြစ်ထဲထားတဲ့ငွေခွက်ကြီးနဲ့လူလာတယ် လာပြီးတော့ဘုရားကြီးကသင်သူလဲမလို့ခုလာလဲလို့မေးခါကြတော့ငါလက်ထက်မှာပါလာတဲ့ရွှေကျင်းကအတိထဲထားတဲ့ငွေခွဲကြီးထဲမှာရှိတဲ့ရွှေကျင်းကနဲ့လဲလဲပြီးတော့သင်နဲ့တညာတာမြပေါင်းသင်ဆက်ဆံခဲ့ပြီးပါလို့အဲ့ဒီလက်ဆောင်ပေးပါတယ်အဲ့ခါကြတော့လဲပဲမိဖုရားကြီးကသင်ငါခံတဲ့ကိုချက်ချင်းထွက်သွားပါလို့အဲထိုးတော့အဲ့ဒီနာဒီနေရာမှာပဲ So another night, again the Devas came down and uh, with the present. This time his present was the silver bowl full of the gold wine. So last time he, he brought the golden bowl and uh, full of golden wine. But this time it's different. He brought silver bowl and uh, full of the uh, golden coin. So the, the queen didn't accept it again and then drove him away. So he came down, he said, I, I was here. Uh, he was here uh, to enjoy one night with the queen. So he was going to give the, this present So but he did not accept it, and uh, the queen drove him away. တတိယနေ့ကြာကြံတော့လည်းပဲအဲ့ဒီချိန်မှာပဲတခါအဲ့ဒီနန္ဒကဘုရင်မကြီးအခန်းထဲကိုရောက်လာပြန်တယ်။အဲ့ဒီချိန်ကျတော့ငွေတင်းကအတိထဲထားတဲ့ကြိတ်ခွေကြီးနဲ့လာတယ်။အကြိတ်ခွေကြီးထဲမှာငွေတင်းကအတိထဲထားတယ်။ ဒါဗေမာကြီးကသင်ဘူးလေဘာလို့ဟုတ်လာလဲလို့မြတ်ခါကြတော့ဟောငါလက်ထဲမှာငွေတင်းကအပြစ်ထဲထားတဲ့စိတ်ခွေကြီးရှိတယ်။သင်နဲ့တ냐တာမြပုံစင်ဆက်ဆံပါရစေ။အဲ့ဒီစိတ်ခွေကြီးထဲမှာရှိတဲ့ငွေတင်းကအပြစ်ကိုသင်ယူပါ။အဲ့ဒါနဲ့ကာမကိုလက်လှည့်ပြီးတော့ပုံစင်ဆက်ဆံပါရစေလို့နာသကပြောတယ်။အဲ့ဒီခါမှလည်းပဲဒီမှာကြီးကခုချက်ချင်းငါခန္ဓာကထွက်သွားမယ်ဆိုရင်ဆိုလိုက်တော့အနန္တထွက်သွားပါတယ်။ So the third day, the Deva came down again. This time he brought, as a present for the queen, he brought the, uh, the big bowl made of bronze and a full of the silver coin. So the same questions was raised, why you were here? So he answered, you know, he was here to enjoy one night with the queen. So this uh, bowl and full of the golden or for silver coin will be present for her. So in the, the same as last time, he was uh, um, driven by the queen away. ဒါကယောဂီများမှန်သာဘုရားဒီခုပြောတဲ့စကားတွေဥပမာစကားတွေဖြစ်တယ်။တရားအစားအထဲကိုမရောက်သေးဘူး။ ဒီသုံးရက်နံသာလာပုံကိုယောဂီများ မှတ်သားဖို့လိုပါတယ်ပထမရက်မှာရွှေဒင်းကအပြစ်ခဲရတဲ့ရွှေခွဲကြီးနဲ့သူလာပြီးတော့ကာမဂုဏ်နဲ့လက်လက်ဖို့လာပြီးတော့သူပြောတယ်ဒုတိယနေ့ကျတော့ရွှေဒင်းကအပြစ်ခဲရတဲ့ဝေခွဲကြီးနဲ့လာတယ်အဲ့ဒါနဲ့ကာမဂုဏ်နဲ့လက်လက်ဖို့သူလာပြောတယ် တတရားလေးကြတော့ငွေရင်းကအသိခဲရတဲ့စိတ်ခွေရင်းနဲ့လာတယ်အဲ့ဒီပစ္စည်းနဲ့ကာမဂုဏ်လဲလေဖို့လာပြီးတော့သူပြောပါတယ်အဲ့ဒီခွက်သုံးခုဒင်္ဂါတစ်ခုအဲ့ဒီခွက်နဲ့ဒင်္ဂါရဲ့တန်ဖိုးတွေရော့ရော့ရော့ရော့ပြီးတော့လာပုံကိုယောဂီများသိထားပြီးမှတ်သဖို့လိုပါတယ်ဒါမှလည်းပဲသူ့ရဲ့စလုံးဒီဖရာကြီးကလက်မခံဘဲနဲ့တွေ့ထန်လိုက်ပါတယ် So here, these are all examples. So the point to keep in your mind, or to the point to understand for yogi is uh, the the present. So the past present is a golden bowl full of golden coin, and the second day the present is uh, the uh, silver bowl uh, full of golden coin go quiet and uh, the third present, the third time the present is uh, the bronze bowl and uh, full of the silver coin. So his present is uh, day by day uh, become uh, less and less precious. So that's uh, the point to notice in this story. အဲ့တော့ဗေမာကြီးက ပြန်မေးပြန်မေးတယ်ပထမနေ့ကရွှေခွဲနဲ့လာတော့ကလည်းငါလက်မခံဘူးဒုတိယနေ့ငွေခွဲနဲ့လာတဲ့အခါမှာလည်းငါလက်မခံဘူးအဲ့လိုတန်ဖိုးကြီးတဲ့ပထမနေ့ဒုတိယနေ့မှတော့မှငါလက်မခံတာခုတတိယနေ့ကျတော့ဒီချစ်ခွက်ကြီးနဲ့လာတာငါဘယ်လက်ပါလက်ဘယ်လိုလက်ခံနိုင်မလဲဘာရောက်ဒီလိုခွဲတွေအပြောင်းလဲနဲ့ ငါထံလာရသလဲလို့ဘိမာကြီးကဒီနတ်သားကိုမေးပါတယ်ဆိုသည် the queen uh the that day the queen is uh, the queen was uh, surprised and uh, asked the question so you came the first day with the presence of the golden bowl and uh, the second day with the presence of the silver bowl. And then that day, that this day, you brought a present, the uh, bronze bowl. So I don't, I didn't even accept the golden bowl and silver bowl, which are more valuable than the uh, bronze bowl. Why today you expect me to accept uh, this the brand ball, which are much less uh, precious than the past few days presents. အဲ့ဒီနေရာမှာနန္ဒာကဗေမာကြီးကိုတရားဟောပါတယ်။သင်ဥဒယဗတ္တမင်းသမီးတဲ့ပထမနေ့ထက်ဒုတိယနေ့ကသရက်ခန္ဓာကိုယ်ဟာပူပြီးတော့အိုးလာပါတယ်။ဒုတိယနေ့ထက် တတိယနေ့ကပင်ရခန္ဓာကိုယ်ကပူပြီးတော့အိုးလာပါတယ်အဲဒီလိုတစ်နေ့တစ်တစ်နေ့ခန္ဓာကိုယ်ဟာပုံစံမတူဘဲနဲ့အိုးအိုပြီးလာတဲ့အတွက်ကြောင့်မို့တန်ဖိုးကရော့ရော့ပြီးတော့လာပါတယ်ဒါကြောင့်ပင်ရခန္ဓာကိုယ်အိုလာတဲ့အတွက်တန်ဖိုးတွေရော့နေလာတယ်ဒီလိုတန်ဖိုးတွေရော့နေလာတဲ့အတွက်ကြောင့်မို့ပထမနေ့မှာရွှေခွဲနဲ့လဲလှယ်ဖို့ငါပြောတယ် ဒုတိယနေ့ကပုံပြီးတော့အိုလာတဲ့အတွက်ကြောင့်မို့ဒုတိယနေ့ကြတော့ငွေခွက်နဲ့လဲလှယ်ဖို့ငါပြောတယ်တတိယနေ့ကြတော့ပူပြီးတော့အိုးလာတဲ့အတွက်ကြောင့်မို့တန်ဖို့ရောလာတဲ့အတွက်ကြောင့်မို့ကြိတ်ခွန်နဲ့လဲလှယ်ဖို့ငါပြောတယ်ဒါသရက်ခန္ဓာကိုယ်ကတနေ့နဲ့တနေ့မတူပဲနဲ့ပိုးပို့ပြီးတော့အိုးအိုလာလို့တန်ဖို့တွေရော့ရော့လာတယ်ဆိုတာကိုသင်ကိုသိစေလူလို့ဒီလိုငါ ခွဲတွေကိုပြောင်းပြီးတော့သစ္စာလာပြီးတော့ပြောရခြင်းဖြစ်တယ်လို့နန္ဒကသူ့ကိုပြောပါတယ် Then the devas gave explanation. So the the prince, you the queen, so you are every day, day by day, you are getting older and older. So compared with the past day, the second day you get older so the price also, your price also become less and less. So that's why the past day I brought the golden gold, golden bowl, and the second day you are get older. That's why I brought the silver bowl. And the third day you get even older, so the price become down and down. That's why today I brought the Franz Paul. ခုတရားနာနေကြတဲ့ယောဂီမိမိတို့ကိုယ်ထဲကိုစိတ်ကိုသိပြီးတော့ပြန်ကြည့်ပါလွန်ခဲ့တဲ့နှင်းနဲ့ဒီနှင်းဟာခန္ဓာကိုယ်တည်နေပုံလူရဲ့လားဆိုတာပြန်ကြည့်ဖို့လိုပါတယ်တနေ့ပြီးတနေ့တစ်နှစ်ပြီးတစ်နှစ်မျက်လုံးမကောင်းပဲဖြစ်လာတယ်ဘဝမကောင်းပဲဖြစ်လာတယ် ခန္ဓာကိုယ်ကျမ်းမာရေးတွေညော့ပြီးတော့လာတယ်။တစ်နှစ်နဲ့တစ်နှစ်မတူဘူး။အဲလိုမျက်စိရောမျက်စိလည်းပဲယိုယွင်းလာတယ်။နားလည်းယိုယွင်းလာတယ်။သွားတွေလည်းယိုယွင်းလာတယ်။ခန္ဓာကိုယ်လည်းယိုယွင်းလာတယ်။တစ်တစ်နှစ်နဲ့တစ်နှစ်မတူဘူး။တစ်လနဲ့တစ်လမတူဘူး။တစ်နေ့နဲ့တစ်နေ့မတူဘူး။ခန္ဓာကိုယ်တွေယိုယွင်းလာပုံကိုသာဝေကညာယူဖို့လိုပါတယ်။ဆိုတဲ့ယောဂီယူ are uh, lesson in the Dharma talk. So you are different from last year. So year by year, uh, you all are getting older and older. So compared with the last year, this year your eyes uh, get older and ear also uh, deteriorating and uh, the teeth and so on. The, your appearance also uh, ဒီတရားတွေတဲ့ဇာပိုင်ဇာအကျွယ်လီမန်ပိုင်မန်ဒေးပိုင်ဒေး we are all getting older and older လူရဲ့ခန္ဓာကိုယ်ရဲ့သဘောတရားဆိုတာဟာိုရတဲ့သဘောနာရတဲ့သဘောသိရတဲ့သဘောတရားရှိတဲ့အတွက်ကြောင့်မို့ဘလောက်ကောင်းမွန်တဲ့အစအစာတွေစားပြီးတော့ပြုပြင်နေစေကမူ အချိန်ကြာတော့ပူလာတယ်နာလာတယ်သိသွားရတယ်ဘလောက်ကောင်းမွန်တဲ့ဆင်းရဲတဲ့စေဝါတွေနဲ့ဒီခန္ဓာကိုယ်ကြီးကိုပြုပြင်နေစေကမူစတော့နေစေကမူအချိန်ကြာတော့အိုးလာတယ်နားလာတယ်သိသွားရတာပဲဘယ်နည်းနဲ့မှဒီခန္ဓာကိုယ်ကြီးကိုမသိအောင်ထားလို့မရပါဘူးမအိုးအောင်မနာအောင်မသိအောင်ဒီနေ့မှဖန်တီးလို့မရပါဘူး တန်ဖိုးတွေကဒီနေ့တစ်နေ့ရွက်ရဲပြီးတော့လာပါတယ်အဲ့ဒါကိုမိမိတို့ကိုယ်တွေ့အနေနဲ့ပါဝေကညာယူဖို့လိုပါတယ် so human body are exposed to the OA sickness and death so every day we getting older and older how however nutritious food we are taking every day We are getting older and older day by day. And then uh, how powerful, how effective medicine and uh, vitamin we take. We are getting older and older, closer to death day by day. So we cannot resist the old age and sickness. Nobody can overcome old age, sickness and death. ဒါကြောင့်မိမိခန္ဓာကိုယ်မှာရှိတဲ့မျက်လုံးနှလုံးဟာယောဂဝေဒနာတွေမဖြစ်မီအမတန်အကျိုးရှိတဲ့စာပေတွေကိုဒီမျက်လုံးနဲ့အသုံးပြုပါမိမိရဲ့နားတစ်ဖက်ဟာယောဂဝေဒနာတွေမဖြစ်မီမိမိတို့အလွန်အကျိုးများတဲ့ တရားတော်တွေကိုဒီနားနဲ့နာယူပါမိမိရဲ့ခန္ဓာကိုယ်ဟာလှုပ်ရှားသွားလာနေနိုင်သေးတယ်ကြမ်းမာကြီးကောင်းနေသေးတယ်ဆိုရင်ဒီခန္ဓာကိုယ်နဲ့ဒီသတိပဋ္ဌာန်တရားကိုလက်လက်ပြီးတော့အထုပါအဲဒါလို့မျက်စိလက်ကောင်းတို့နားလက်ကောင်းတို့ခန္ဓာကိုယ်လက်ကြမ်းမာနေတို့အခိုက်မှသာလင်ဒီတရားတော်တွေကိုအာထုလို့ ရနိုင်ပါတယ်အာထုမှလည်းပဲလက်ကိုနိဗ္ဗာန်တရားဆိုတာရနိုင်ပါတယ်ခုပြောလာတဲ့မျက်စိရောနာရောခန္ဓာကိုယ်ရောပစ္စည်းယူရင်သွားပြီဆိုရင်ဒီတရားရဖို့ဆိုတာလမ်းစာမရှိတော့ပါဘူး။ So before or too late that's why our two eyes are see God we just use our eyes for reading or studying the Dharma, while our ear is in good condition, we should make good use of it by listening Dharma. And while our physical body is uh, healthy, and uh, we should uh, practice meditation, we should exchange our healthiness uh, with the Dharma. So it's very important to use, to make good use of our physical body, including eye or ear or the whole body for the, for the Dhamma. ဒါကြောင့်ဘုရားကစိတ်သားတို့တဲ့။ပူခြင်းတရားရှိတဲ့အတွက်ကြောင့်မို့ပူခြင်းတရားကိုဘယ်သူမှမလွန်ဆန်နိုင်ဘူး နာခြင်းတရားရှိတဲ့အတွက်ကြောင့်မို့မနာအောင်ဘသူမှမလွန်ဆန်နိုင်ဘူးသိခြင်းတရားရှိနေတဲ့အတွက်ကြောင့်မို့မသွေအောင်ဘသူမှမလွန်ဆန်နိုင်ဘူး So that's why the Buddha said, uh, we are all subject to old age, sickness and death. Nobody can prevent about uh, OA sickness and death. So we are all exposed to OA sickness and death. အာရအဒီနန္ဒကဥတ္တယဗတ္တမိဖုရားကြီးကိုဘေမာကြီးကိုသင်ဥတ္တယဗတ္တသင်ဟာမအုံမီမနာမီမသိမီပြုတင်ပြီးတော့ကုသိုလ်ကောင်းမှုတွေကိုပြုပါကုသိုလ်ကောင်းမှုတွေပြုတဲ့ဆိုရင်ငါလိုပဲဒီနေ့ ဝင်သိပါတဲ့အခါမှာကောင်းတဲ့ဥပတိပုံခေါ်တဲ့နတ်ပြည်ကိုသူရပါလိမ့်မယ်။ဒါကြောင့်မိမိရောရောပေါ်ပေါ်ဆဆနဲ့မနေပဲအမြဲတမ်းအတိညာတွေရှင်ပြီးတော့အများကောင်းကျိုးချမ်းသာဖြစ်စေတတ်တဲ့မိမိသူတော်ဘာနှုတ်စလုံးအကျိုးကိုဖြစ်စေတတ်တဲ့အများအကျိုးရှိတဲ့လုပ်ငန်းတွေကုသိုလ်ကောင်းမှုတွေကိုသင်ပြုပြီးတော့နေပါလို့နာသကသတိပေးပြီးတော့ အဲ့ဒီနေရာမှာပဲနန္ဒကသိုးသွားပါလေ။ So they gave he gave advice to the queen so before uh, oh you get an old or sick or die you should perform meritorious deeds so that you can be reborn in the higher life, uh, like myself. So without uh, pocketing the meritorious deeds, please perform the welfare of the people so that you can be reborn in the higher life. So after saying so, the devas disappear uh, there and then. ဇတ်တော်ရဲ့အသားမှာဖြစ်ပေါ်လာဖို့သာဟောလာခဲ့တဲ့ယဟန်ပေါ့သာသနာတော်မှာညှိဝေတဲ့ယဟန်ဟာမြတ်စွာဘုရားက ဒီအိုရင်းလာခြင်းသိခြင်းတရားကိုပုံပြပြီးတော့တရားဟောတော်မူလိုက်တဲ့အခါမှာဒီဥဒိယဘတ်တော်ဇတ်တော်လည်းပုံဆုံးသွားရောအဲ့ဒီယဟန်လည်းပဲသံဝေကညာတွေဖြည့်ပြီးတော့သောတာပန်ဖြစ်သွားပါတယ် So as mentioned in the beginning of the Jataka, the beginning of the talk, this Jataka is uh, was related to a man who uh, who was uh, going to this road. So after listening this uh, Jataka story, so the monk, uh, the monk realized the old age, sickness and death, and uh, he became uh, Sotapanna. ဒါကြောင့်အခုတရားအထုံနေကြတဲ့ယောဂီတွေအားလုံးလည်းပဲမိမိရဲ့ခန္ဓာကိုယ်ထဲမှာဉာဏ်စိုက်ပြီးတော့ ဒီဇတ်တော်ထက်ကပါလာတဲ့ရွှေခွက်ငွေခွက်ကြိတ်ခွေများလို့ငါးခန္ဓာကူလည်းပဲဒီနေ့ထက်ဒီနေ့ပုံမင်းရည်ရွယ်ပြီးတော့လာပြီလို့တန်ဖိုးတွေနဲ့လာပြီဆိုပြီးတော့သာဝေကညာတွေတွင်းယူပြီးအဲမပြည့်မရည်ပဲနဲ့သတိပဋ္ဌာန်တရားကိုကြိုးစားပွားများအထုံနိုင်ကြပါစေကြိုးစားပွားများအထုံနိုင်တဲ့အတွက်မိမိတို့ယဉ်မှတ်ထားတဲ့နိဗ္ဗာန်တရားကို So yogi should contemplate uh, to on yourself and uh, taking the example of the present given by the devas to the queen, the gold, uh, golden bowl, silver bowl, and bronze bowl. So which uh, uh, symbol of the OH. So every day, day by day, we are getting O and O. So every day, day by day, we are, uh, the value of the light uh, getting down and down. So keeping this point in mind, so Seattle encourage you not to be lazy and uh, make effort in the practice. And in, as a conclusion, Seattle uh, make a spirit, uh, make wish. May you be able to practice and meditation with a full effort until you attain the goal you want, that is uh, Nibbana. That's all for today. Sadhu, sadhu, sadhu.